ယေရှုရှင်မဟာဗောဓိမံဆရာတော်ဘုရားကြီး1362ခုဒုတိယဝါဆိုလဆန်း73ရက်25ရက်9လ69ခုတနင်္ဂနွေနေ့ပလဲမြို့နယ်ဝါသုံစခန်း၌ဟောတော်မူသောတတိမပြတ်ရှုမှတ်ပွားများဩဝါဒတရားတော်ဖြစ်နေလို့မရမှာဆိုလို့ဒီပဲကြောင့်လာခူတာပါ။ဘောမလို့ကြမလို့လာတာမဟုတ် တို့တမပြီးဆုံးသေးလို့တို့တွေရှိစရာကြံပြီးလို့တောင်းလာခိုးတာပါဗျာဟုတ်ကလားဟောဖို့ပြောဖို့မပါပါဘူးဗျာဟင်ပြီးတော့ဟောတာပြောတာနဲ့အာထုတ်တာကဆန်းရှင်ပဲဗျာဟောတာကအဲစကားတွေပြောရတာဗျာဟင်ဟင်အာထုတ်တာကဖြစ်ဖြစ်ရှိရမှာမဟုတ်ဘူးလားတူလားဗျာဟင်ပြီးတော့ ဟောတာကဘဝင်လေးကိုဖွာပြီးဟောနေရတာဗျာဟင်သူအာထုတ်တာကဘဝင်လေးငိမ့်မှရတာဗျာသူတူကလားဗျာပြီးတော့ဟောတာကပိဋကအာယုန်ပြုဟောရတာဗျာအာထုတ်တာကကိုယ့်ကိုယ်ကိုအာယုန်ပြုအာထုတ်ရတာသူကလားဗျာဒီတော့ဆန့်ကျင်ဘက်ဒီဟုတ်ကလားဟင်ပြီးတော့တို့ဝိဝိကာယဟုဆိုတာမျက်စိသိနေနားသိနေ တကူလုံးခိတ်နေမှာဝိဝေကဖြစ်မှာပေါ့ဟုတ်ကလားတို့ကွာရောက်ကြတဲ့ကဘာဝိဝေကမှရဘူးလားဟင်မလဲတဲ့ဖုန်းခန္ဓာလုံးလုံးနေတာဟင်ရှောင်းပင်ကာလာပင့်ပင်ကာလာတော့ငါ့ကိုဟိုပါလေးကိုတေးလေးဖယ်လို့မရှိပါနဲ့ရှောင်းလို့လိုက်လာနေတာဗျဟင်ဒီကြတေးလေးကမနေဘူးဖြစ်နေဟင်ဟင်ပြီးတော့တို့နောက်ကလိုက်ပါချလဲလိုက်နေတဲ့ အဲသာသီတို့ပြမနာတို့ရန်ကုန်တို့ရှိဘူးတို့ဆိုတာလေသူတို့ဒီသုံးနှစ်သုံးမှုနေခဲ့ပြီးပါပြီဟင်သုံးနှစ်သုံးမှုလည်းနာခဲ့ပြီးပါပြီနာရာတာကောင်းတဲ့ပေါ်ရင်ဒီလိုက်ဖို့လူပြီးသလားဒီဒီလိုက်လာတာတော့မရောက်ဘူးတဲ့နေရာရောက်ဘူးအောင်ကိုတော်ကြီးကြည့်ရသွားတာဒီတန်တရာဘုသူတလိုက်လာကြတာပါဟင်ဟင်တော့တကယ်လို့ဖို့ဆိုရင်တော့ သူတို့ဒေတာတွေသုံးနှစ်သုံးနှစ်ပြင်နေခဲ့ပြီးပါရာနော်အဲတော့သူနေကလည်းနောက်လိုက်တရားလည်းဟောတရားမရှိပါဘူးဗျာနားချမ်းကုန်ပါဟင်သူနေကလည်း9ရက်ကိုညာပါဗျာဟောခဲ့တဲ့4ရက်နဲ့ပြီးတယ်ထင်တယ်မနေ့ကပေါင်တာမဟုတ်လားဟင်ဒါနဒါနနဲ့တူအောင်ပြုဖို့သီလသီလနဲ့တူအောင်ဟောဒီဖို့ဒါကသာတယ်နဲ့ ဒါပြီးဘာဝနာမှာသမထနဲ့ပွားဖို့အဲသမထနဲ့သိဉ္ဇဉ်တဲ့အောင်လုပ်ပြီးမှဝိပဿနာနဲ့နောက်ဆုံးမဟုတ်ဘူးလားဗျာဟင်ဒါကိုကံကုသိုလ်ကံကုသိုလ်ညာကုသိုလ်တို့ကုသိုလ်၃မျိုးနဲ့ခွဲပြီးပိုင်ပြီးဟောကြတာမဟုတ်ဘူးလားအဲကျင့်မဲ့ပုဂ္ဂိုလ်ဆိုဘာလို့သေးလို့တော့ညာဟင်ကျင့်လေးရာသာပြေးလိုက်ပြီလေအဲ့တော့နားထောင်ကောင်းအောင်မလားကြပါနဲ့သူလည်းပြင်မလာပါဒုက္ခလား နေရောညာရောဒူးနေတာပါတကယ်လို့ရှင်ရင်တခွန်းရတာနဲ့ပြီးပါတယ်ဟုတ်ကလားဗျာတို့ပါလားဟိုကထုံးသေးတုံးဆရာတော်ဘုရားကြီးကြားဘူးလားဗျာဟင်ဒီတုံးဆရာတော်ကြီးဆိုတာလေအဲသူကသာတအလွန်သာတော်တယ်ဗျတို့သခိုင်းတောင်ရိုးရဲ့ဈာတွေကကြောက်ပဏံရွာသားဟင်စိတ်ကလည်းမြန်းတာကို ဆိုသူမထင်မထင်တယ်လို့လူထွက်တာဘုန်းကြီးဒုက္ခပေါ်ပူတယ်ပြီးတော့ဘယ်တော့ပိတ်ထားမလို့တော်လဲခုဘူးတယ်ဟင်ဟင်တုံပေတုံဆရာတော်ကြီးရလေတော်လဲခုဘူးတယ်သဘုံလဲလွတ်ဘူးတယ်ဟင်အေးအိမ်မထဲအဲသူ့ကိုယ်တော်ကြီးမီးလောင်တယ်လို့အိမ်မမဲ့ဒါကိုယ်တော်မီးလောင်တယ်ဆိုသူ့မိသားစုလည်းတကူဒုက္ခရောက်လို့ဆိုတယ်အတိတ်မိတ်မဟုတ်လားအာထမထမထမအိမ်မမဲ့တယ်ဆိုငါနှမတွေငါဆွေမျိုးတွေဘာဖြစ်မှမသိဘူးအတင်းထွက်တယ် ဟုတ်ကလားသိဘလောက်မြန်တော့ဟင်အဲဒီကနေဟိုပထုံပေတော်ငါအဲပြောရမယ်ကြာမင်းကုန်းပေတော်ငါနေတကမင်းကုန်းတကတကမတီဟင်မကျေနပ်လို့တဲ့ရပေါ်ဝေကြီးလေးတစ်လုံးပွဲပြီးထွက်သွားတာတထုံပဲရောက်ဟင်ဘယ်သွားမှမနဲ့မသိဘူးတထုံရောက်တော့ယထာပေါ်မှာတန်ဃာတော်တပားနဲ့တွေ့တာအဲ့တော့ရှင်ဘုရားဘယ်သွားမလို့တို့အင်းတို့ယထာရှိရလိုက်လာတာလို့ပြောတယ်ဟုတ်ကလားဗျာဘယ်သွားမှမမှန်ဒီပဲနဲ့ အဲဒီလိုဆိုတပည့်တော်တို့တထုံတည်းသုံးမှလားဆိုအေးဆိုအဲဒီဆင်ချာတထုံတထုံဖြစ်သွားတာလေဗျာဟုတ်ကလားဗျာဟင်ဟင်ဟိုဟွာလာဟိုအလေးတာပေါက်တယ်လေကြောင်းညာပြောတာတယ်တခါတထုံသေးတုံရောက်တော့တဲ့တခါတွေနဲ့ဆင်မကြီးသွားမယ်သွားမယ်ဆိုတခါတလေလွယ်ကြီးလေးတစ်လုံးဆွဲလို့ဘူတာရောက်တယ်လေဟုတ်ကလားဗျာအဲသူကစာချပြီးရခစ်ပြက်တော့စာချလို့ရပါအောင်မလား အဲ့တော့ဆိုမင်းကုန်းတောင်ရိုးပြန်သူ့ဖရာကရန်ကုန်ချောင်းဖရာတော်ဥလာပါဥလာပါကသူဒီတော်လောင်းအားထုတ်မယ်ဆိုတော့လာပြီးစကားလေးတခွန်းပြောတယ်တဲ့များများမဟုတ်ပါဘူးဟုတ်ကလားဟင်သူ့ဘွယ်တာဥနာတရလို့ဟင်မောင်နာတရရဲ့တရားအားထုတ်တာလွဲပါသေးကွယ်ဘူတံဘူတတော်ပပတိဒါပဲကွာ သူတို့ကတော့သာဓာတူလားဒီလောက်ပြောပြတာလေဘူတာဆိုတာထင်ရှားပါဖြစ်ပေါ်လာတော့လားရာတို့တဲ့ဘူတာတော့ထင်ရှားတဲ့ထင်ရှားအောင်သတ္တိကျူရမှတ်ရဤဟောဟုတ်ကလားဟိအဲ့တော့ထင်ရှားပါပေါ်တာကိုထင်ရှားတဲ့ထင်ရှားအောင်ရှုပါဒါပဲထင်ဒါပဲထင်ဟင်ပါဠိဘာသာပြန်တော့ဒါပဲမဟုတ်လားအဲ့တော့ယာရာတွေပေါ်မလာဘူးလားဟင်ယာရာတွေတာမန်ဆိုယာရာလောက်ပြီးပါတယ်အပေါ်ရန်ကြောပဲပြီးမယ်ထင်တယ် အတွင်းသူသိလာဟဲ့သူကင်းမြင့်သိလာဟဲ့အဲ့တော့ညာတာလေးကိုသင်ကြားပြတဲ့သင်ကြားအောင်မလို့ရတာဆုံးတရားဆုံးပါပဲဒါပြောတာထင်တယ်နာရာလေးပေါ်တော့ပါလမတချူရာလေးပေါ်တော့ဖြစ်ချင်တာဖြစ်ပေါ်ချင်တာပေါ်အဲ့ဒါကိုသင်ကြားပြတဲ့သင်ကြားအောင်မှတ်သူပြီးပြီထင်တယ်ဟင်ရုပ်သာပေါ်တော့ဟောဟင်ရုပ်တဲ့အကြောင်းကိုအတွင်းပြီးအသိပြီးဖြစ်အောင်တင်တယ်ကွာတို့ဟာပေါ်ရန်ကြောနဲ့ပြီးတာတင်တယ်ရုပ်သာဟောညတ်သာဟောဒီတိုင်းမှတင်တယ် ချင်းအဲဒါကိုဆိုလိုတယ်သူတို့ကတော့သာတထာဘုံသာတထာဘုံရအဲ့တော့သူစီယာရန်ကုန်ချောင်းဦးလာပါကဘူတံဘူတတော်ပပတိလို့ဒီလိုပြောအဲ့တော့သူကဘာသာပြန်လဲဟောသင်ကြားတာကိုသင်ကြားတဲ့သင်ကြားအောင်မှတ်လို့မှတ်တာခိုင်းတာပဲမှတ်ပါဖြစ်တော့သူအဲ့ဒီပါဠိတော်ရဲ့အဖွင့်ထားတာတွေတီတာတွေရှိသေးတာကိုဗျ ရှိတော့အဲ့ဒါတွေလိုက်လှမ်းပြီးရှာတော့တို့မှာကအရှိကိုအရှိတိုင်းသိနိုင်ပြီတဲ့ဟုတ်ကလားတို့ကအရှိကိုရှိတိုင်းသိချင်တာမဟုတ်ဘူးလားကိုတို့သိနေတာကမရှိတာကိုရှိလို့သိနေတာထင်တယ်ဟင်ခံလေရဲ့ရှိလားဟင်ဟင်တို့ခံလေရဲ့ဆိုတော့မရှိတာရှိလို့သိနေတယ်ချိုးတဲ့တဲ့သိလားဒါတွေကိုရှိလားဟိချိုးတာဟောသူ့ဩဒါတတိရှိလားဗျာတိုင်းမှာတပြောက်ခံမဟုတ်လားရှိလားအဲ့တော့ဖုန်းအွန်လိုင်းလိုက်လို့ ဒီခြူတာလေးကပိုင်းမတ်တာပျောက်နေမှန်းသိရင်မကြည့်တာသိနေပြီမဟုတ်လားအဲ့တော့ခြူတာပိုင်းပါရလိုက်တော့ပြီပါရလိုက်တယ်အဲ့ဒါကိုကြံသလားတခါဝါတခါခြူတခါပြီးတခါပြောက်ဟင်ရှားပေါ်မှာခြူတာလဲကုံရောရှိသေးလားဗျဟင်အဲ့ဒီခြူတဲ့နေရာလေးချင်းနာတင်အသာထိုးတင်လိုက်ရင်ခြူတာရှိသေးလားဗျဟင်အဲ့တော့အရှိအရှိတိုင်းဆိုရင်ခြူတယ်ဆိုတာမကြည့်တာရှိတယ်ဟင် ဟုတ်ကလားဗျမရှိတာကြီးရှိလုံများတယ်အဲ့တော့သူ့ချိုတာရဲ့ဖြစ်ပျက်ကိုထုတ်အောင်လိုက်လိုက်ရင် မရှိတာမရှိမှန်ပြီးသွားပြီထင်တယ်အဲ့တော့မရှိတာကြီးသွဲနေပြီးသူလွန်းနေတာနဲ့ဘာထူးတော့ခုထင်ရဲ့ဘောဘလောက်လွန်းတော့ဟင်အဲ့ဒါပြီးသူလွန်းနေတာမဟုတ်လားပါခဲ့ဘူးတဲ့ကျက်ကောဘလောက်လွန်းတော့ဟင်အဲ့တော့သူခုဆိုလိုတာတော့ဗျာ တကယ်အားထုတ်ခြင်းတဲ့ပုဂ္ဂိုလ်တခွန်းပြောတာနဲ့ပြီးပါတယ်ဒီလောက်ဒီလိုက်နားထောင်နေကိုမလိုအပ်ပါဘူးဗျာဟုတ်ကလားဟဲ့တခါတို့သွန်လုံးဥက္ကဝီကိုကြားဘူးကြမှာပါဗျာဟင်သူကပါတလုံးမှတာဘူးဗျာဟင်သူနာမည်ဦးကျော်တင်တဲ့ဗျာဟင်သူသမီးကတော့ရွှေကြီးတဲ့ဗျာသူတော့သားသမီးမထုံအောင်နှစ်ယောက်ပဲရှိဟင်ဟိုကုံတယ်ပွဲသားတဘာပွဲသားလောက်ရာကကျုံလို့ သူဟာဟိုသူတောင်သူလောက်တာဟုတ်ကွတောင်သူလောက်တော့သူပြောတယ်လို့ပြီးတယ်မူခေါင်းခေါင်းမခေါင်းခေါင်းများဒါဒီနှစ်နှမ်း40ရမယ်ဆို40အတိကူရတယ်ပုတ်ကလားဗျဟင်ဘာဘယ်လောက်ရမယ်ဆိုအဲ့လောက်ကိုရတယ်ဗျအဲတော့သူဗမာထုံးသာကပြီးပွားနေခြင်းညာတင်တူးတဲ့ရင်လူခိုက်တယ်ဆိုတဲ့ဒါလို့ရှိဘူးလားဗျဒီဆိုရလေအဲတော့ဒီတိုင်းကြီးသာပြီးွားဖြစ် ဟိုပြောတယ်လို့ဖြစ်နေရင်ငါပေးရင်ပေးမပေးရွှေကြီးပေးမှာပေးဆိုပြီးဟင်သူပေးမှာကြောက်တာဗျဟင်ဟင်ဟင်တကယ်ကြောက်တော့လက်နဲ့ရှားပြီထင်တယ်ဟဲ့ဟင်အဲ့တော့သူတရားအားထုတ်တဲ့ပုဂ္ဂိုလ်ကကြောက်နှလုံးတစ်လုံးလုံးကြီးမှရတယ်သံဃာကြောက်ရင်ကြောက်မကြောက်ခရာကြောက်မှရတယ်ဟင်ဘောင်းတော်ကိုယ်တရားကိုယ်ကြည့်တာကိုကိုမမနိုင်တာဒီဆရာမနိုင် တရားမှန်နဲ့ငေါက်တယ်ဆိုတာမိမိတပည့်ငေါက်တာမဟုတ်ဘူးသူဟိုစိတ်နဲ့ကိရိတာတပည့်နဲ့ကိရိတာတပည့်စိတ်နဲ့ကိရိတာနဲ့ရောနေတာကိုအဲ့ဒါကိုဖြင့်ထုတ်ပြီးတာဟင်တပည့်ငေါက်တာလားကိရိတာငေါက်တာလားအေးသူလည်းကနေတဲ့ကိရိတာမှန်ထုတ်မှန်ထုတ်ငေါက်ထုတ်တာဗျာဟုတ်ကလားဗျာအဲ့တော့ဆရာကြောက်ရင်တရားရခင်ဗျာဆရာမကြောက်ရင်သံဃာကြောက်ဟုတ်ကလားဗျာအဲ့တော့တို့ဥကြောတင်ကတော့ဟိုသံဃာကြောက်သွားတာတင်လေ ဟင်တို့ဟာတွေကဘာကြောက်တော့မကြောက်ပါဘူးဗျာကြောက်ချင်အောင်ဆောင်တဲ့ဒုက္ခတွေနေမှာပါဟင်ကြောက်မှာလည်းဟုတ်ပါဘူးသင်ဘလောက်ချောက်ချောက်ကြောက်အကန်းတကီမကြောက်နေမှာပါအဲအကန်းဟိုလိုကြီးလုပ်ပြဒီလိုကြီးလုပ်ပြကြောက်လားပါဖြစ်လို့တော့ဒီတို့ဟာတွေကောအကန်းတကီမကြောက်နေမှာပါဗျာကြောက်မှာလည်းဟုတ်ပါဘူးချောက်တဲ့ဘူတော်ကြီးမောပါပါဟင်အဲ့တော့သူကဘေးမှာကြောက်တော့ အားကိုးရှာတာဟောတို့မနေ့ကလည်းတရဏဂုံအားကိုပြောခဲ့ပြီးပြီတဲ့ဟုတ်ကလားဗျာအဲ့တော့သူ့ရွာထဲမှာသွားသွားသွားသွားနဲ့ပြောတတ်ဆိုတတ်ချင်းတတ်တာဥရွှေလောက်သွားပြီဟင်အဲ့တော့သူ့ဥရွှေလောက်ပြီးသွားတော့ကိုရွှေလောက်ကကျုပ်ကတော့ဟင်တရားမှကြောက်နေပြီအဲ့တော့ဒီအသေးကိုသေးမင်းကြီးရင်ဆိုင်နိုင်တဲ့တရားလက်နဲ့ကလေးနာရှိကျုပ်ခေးသားမှာလို့တောင်းဟင်အဲ့တော့ဥရွှေလောက်ကအာနာပါနာနုပတိအာထုတ်ကိုဟွာလို့ အဲတော့သာမတတ်တဲ့ဥကြောတင်တော့အာနာပါနာပြောတော့သိမတလားဗျာဟင်သိဘူးဗျာအဲတော့ခဏအာနာပါနာဘာပြောတာတော့ဗျာဒါမေးတယ်ဟင်တရားသာအထုံးမှာအာနာပါနာတော့မသိချဘူးဟင်ဟင်အဲတော့ဥရွှေလောကပြောတဲ့ဗျာဒေဒီဖရာတော်ဖရာကြီးကြွလာတော့ငါဟိုဟောသွားတာပဲကွာနှာခေါင်းဝင်ရင်နာပြီးကြပြီးကပ်ပြီးတော့ဝင်ဝင်တယ်လို့မှထွက်ထွက်တယ်လို့မှအဲဒါအာနာပါနာဖို့ကွာ အဲ့ဒါလေးရတယ်ကလွတ်ကိုလွတ်တော့သွားလဲဝင်တရားဟိုဘဝတဏှာနှမ်းတယ်ထွက်ဘဝတဏှာနှမ်းတယ်ဒါလဲဝင်ရင်တစ်ချက်ဝါပဲထွက်ရင်တစ်ချက်ဝါပဲအဲ့တော့အသာသာရင်ရောအာနာပါနာလွတ်လာဗျသွားရင်ရောဗျပြီးတော့ဟိုတို့ကြောင်းထုတ်တော့ဟောဗျသူတို့တရားကြောင်းနေပေါ်တာဒါဟုတ်သူပြောတာပေါ့သူခေါ်တဲ့တရားတွေပါသွားတာအာနာပါနာအာထုဝါတာကြောင်းခုံလို့အလုံးကောင်းဘူးပေါ့ဒီတော်တော်တွင်ဟူဟူဗျဟင် ဘောလုံးမမှန်ပြီသေးလားသိလိုက်မှန်ပါတော့ရှိသေးလားအေးဒီကြောင်းဒီမှာသိမရှိတော့ပဲနဲ့သူအာနာပါနာနဲ့ဟိုဝင်တစ်ချက်သူတို့ခုန်ထားထွက်တစ်ချက်တို့ခုန်ထားတယ်နဲ့ဟင်ဟင်အဲ့ဒီနည်းနဲ့ဥကဝိရေလို့ဖြစ်သွားတာတကယ်အပမာဒတတိနဲ့လှုပ်သွားတော့သူဘာပေါ့လေသူတို့ရဲ့ญาပွင်နေပြောရမှာပေါ့1974ခုနှစ်ဟုတ်ကလားဟင် အဲဆုံးလုံးဆရာတော်ဘုရားကြီးတို့ကိစ္စပြီးသွားတာလေညောင်လုံးနဲ့သိမခွာကြအောင်ညောင်လုံးကနေယုံလာပန်း9ရက်နေ့ပထမမဲ့ဟုတ်လားဗျာအဲ3ရက်နေ့ပထမမဲ့ထင်ဗျာဟုတ်ကလားဗျာဟင်ဟင်ပြီးတော့9ရက်နေ့ဒုတိယမဲ့ဗျာဟုတ်ကလားဗျာ7ရက်နေ့ဟိုတို့တတိယမဲ့ထင်ပါဗျာဟင်နောက်ပြီးကြောင်9ရက်နေ့စတုတ္ထမဲ့ဟောတတိသသွားတော့ပဲလေတော့တောင်းလေးလားဟင်တရားကတောင်းသလားဟင် မျက်နာမလိုက်ဘူးဒီနေရာသူ့အဆင့်ကြီးထင်ပြီးတဲ့နေရာပေးလိုက်တာပဲဟုတ်ကလားဗျတိုင်းသူဟိုညောင်လုံးကနေုံလာနဲ့ပြီးသွားတာထင်သွန်းလုံးကြတော့အဲ့ဒီ74ပဲသူကသူဝါသူလာပြီးကြော်10ရဲ့ပထမမဲ့ဝါကောင်လာပြီးကြော်10ရဲ့ဒုတိယမဲ့တော်ကလေးလာပြီးကြော်10ရဲ့တတိယမဲ့တပင်းကျော်လာကြော်10ရဲ့သတုထာမဲ့ကိစ္စမတပေါ့လားတကယ်လို့တော့ပဲနဲ့တော့ တကယ်လို့ဟုတ်ဖြစ်တာပဲဟင်အဲ့ဒါဟိုဖုံကြီးမို့လားဗျာဦးကျော်တင်ဒါဖုံကြီးလားဗျာဟင်သာတသလားဗျာနီးပြီသလားဗျာအဲ့တော့တို့ကဖရာမဟုတ်ဘူးတတိပြီဖရာဟင်တို့မသိတာတတိကလမ်းပေါ်ပြီးတော့မှတယ်ဟင်ပြီးတော့တို့ကြောက်တဲ့ကိလေသာလည်းဒီတတိကဖယ်ထုတ်သွားမှတယ်ဟင်တို့ကိလေသာဖယ်ဖို့ကလူသေးလားတရားကိုရှာဖို့လူသေးလား တို့လိုချင်တဲ့တရားလည်းတတိကလမ်းပြပြီးခေါ်သွားနိုင်မယ်ဟုတ်ကလားဗျာအေးတို့ကြောက်တဲ့ကိလေသာလည်းသူဖယ်ပေးသွားနိုင်မယ်ဟုတ်ကလားဗျာတို့မနိုင်တဲ့ပိတ်ကူလည်းသူကြိုက်ပေးနိုင်မယ်ချင်ဗျာဒါရင်တတိတလုံးငါလုံးသုံးမျိုးမလုံးဘူးလားဗျာဟင်ဟုတ်ကလားကိလေသာလည်းပယ်ပြီးသားသိစီရလည်းပြီးပြီးသားကိုယ်ပိတ်ကူလည်းပိုင်ပြီးသားသတတိတလုံးရဲ့တန်ဖိုးဗျာဟင်အဲ့တော့တို့ဟောတာနာမှာလားတတိဟောတာနာမှာလား အေးတတိဟောတာဟောဘယ်နှခန္ဓာပြီးပြီတို့နာပေါင်းရာဟင်နာမှာလည်းဟုတ်ကြပါတော့ပေါ့ဟင်မနာပါဘူးဗျဟင်မနာလို့ခုလိုနေတာပေါ့ဟင်တို့ပါလားဟင်ကြားယုံနေမှာပါဗျနာလားဟင်အဖိုးရာဟိုအဖိုးဟိုကလည်းဟိုလေလောက်လာကြလောက်လာအလုပ်တော့ငငယ်ကဟင် ဟင်အဲလေလုံးတော့ဗျာဟိုဟိုဘက်လေတော့နဲ့ကိုလေတော့နဲ့ရံဖြစ်တော့ငါဟိုဘက်လေတော့ပိုက်ချင်းကမခံရင်တော့ပြောတော့ငါဘယ်လိုနေတော့နာလားမနာဘူးလားငါတွေ့ရင်ပြောတာဟုတ်ပေါင်းချင်းရင်ခေါင်းရင်တွေကဒါမဖြစ်ဘူးလားအမဟုတ်နင့်ဖျားဘူးနင့်မိုးချိုးကြီးအကျိန်ဆိုင်ပါဗျာဟင်မိုးချိုးကြီးဆို ဟုတ်ပါတယ်ဗျာ။အော်မတခါမှညမဖြစ်ဘူးလားဗျာ။ဟုတ်ပါတယ်ဗျာ။မဖြစ်ဘူးလားဗျာရန်။အော်မာတဲ့တဲ့တခါမှမဖြစ်ဘူးတော့မဖြစ်နိုင်ဘူးဗျာ။ဟင်ဟင်ဟင်ဖြစ်ပါတယ်ဘုမေ့နေလို့ဖြစ်ပါလိမ့်မယ်။တို့ဖြစ်တာကိုဒေါသတကြီးနဲ့ဖြစ်နေတော့ဖြစ်ရင်မတမိတ်သွားလို့မပြောနိုင်တာပါ။ဟင်ဟင်ဟုတ်ပါဖြစ်ရင်မတမိတ်သွားလို့ပါဗျာ။ဟုတ်အဲ့တော့ရံဖြစ်တုံးကတစ်ဖက်ကမခံရင်ပေါ့ပြောတော့ မနာဘူးလားတတရက်နဲ့ကြေးရခဲတလနဲ့ပေါ့တချို့အခဲကြီးရင်တစ်နှစ်တောင်ကြည့်ဘူးထင်တချို့အခဲကြီးရင်ပေးတောင်ခေါ်မလွားဘူးဗျဟင်တဲ့ရာနာရာဗျဟင်အဲ့တော့တို့တန်ဃာတွေခေါ်တဲ့တရားအဲ့လောက်နာလားဟင်ဟင်အာခုနကတော့ဒါရယ်ပြောပြီးဒီဖို့ဩဗျာမနာလို့ပေါ့ဗျာဟုတ်ကလားဟုတ်ပါရဲ့ဟင် အဲတော့ကြောင်းသွားတန်ဃာတော်ဒီထာမောက်ရောက်တော့ဟောထိုလွတ်ထားပဲမဟုတ်ဘူးလားနင်တို့ကိလေသာနဲ့ပေါင်းလို့ဒီလိုဒုက္ခရောက်တာဒီတိုင်းပေါင်းနေနောင်နဲ့နင်တို့ကျွန်းဖြစ်မဲနဲ့ခိုမလွတ်လိုက်ဘူးလားနာလားအင်းပြင်တော့ဟောဟင်ဘယ်လိုလဲဘယ်လိုလဲဘယ်လိုလဲဘယ်လိုလဲဗျာအဲ့ဒါနာမှာပဲအင်းနာခဲ့လားအဖိုးကြောင်းသွားတော့လဲတန်ဃာတော်တွေကခိုလွတ်တာမဟုတ်ဘူးလားအေးပြင်တော့ခိုပြီးပြန်သွားတာမဟုတ်ဘူးလားဟင် အင်းပင်တော့ဟောအလကားနေတာတန်ဃာတော်တွေကဆူပြီးပြန်သွားတာမဟုတ်ဘူးလားဟုတ်ပါရဲ့ဆိုတာနဲ့ဖုံးမတာတူတူမဟုတ်ဘူးလားအင်းလမ်းမန္တကြီးထိုးပင်တော့ဟောအဆူလို့ကလားဘဏ္ဍခါဖုခန်းရပြီလို့တန်ဃာတော်တွေဆိုတာနာလာပူဟောဗျာမနာသေးပါဘူးဘိုးရအဲဒုဟောတဲ့တရားဤတရားလောက်တော့နာမှာဟုတ်ပါဘူး ဟင်ဟင်တော့မိခင်ကတည်တည်တာနဲ့ဟိုကိုခွာပြီးပြီးဟောတော့ပဲလေတော့အဲ့ဒါကြောင့်တွဲတာမဟုတ်ဘူးလားမိတရားလောက်နာလားသူတရားကိုမပူပါဘူးမပူပါဘူးမပူလို့လဲနေတာပေါ်ပေါ်ရဟင်ဟင်အဲ့တော့မိသားဖို့ကိုလေဘင်းကြီးပေါ်ခွာဟင်ကထုံးကြီးလည်းပုတ်ကြီးညင်းလို့စီးသေးနာလားဖို့ အလားပါမနာပါဘူးဗျာပြုံးပြုံးပြုံးပြုံးနဲ့နေပါပါဟင်နာလာကြဖို့မနာပါဘူးဗျာတို့မော်ကြီးလေဟင်ဟင်မနာပါဘူးဘိုးရအေးအဲနာလို့ချင်းဒီနင်းငါပြီလွတ်လွတ်တဲ့နင်းနင်းတို့ကြောင့်ဒုက္ခကြီးတာဆိုမပြန်တော့အိမ်ဖို့ဟင်မပြန်တော့ဘောဘိုးရနေနိုင်ပါ့လားဟင် ဒီနေ့ညာလုံနေတဲ့နာပြာကောင်းရင်ဖို့နာရင်မိစီသွားဖို့မသွားနဲ့တော့ဆိုင်ကြံတော့ပေါ်ပူရအာပိတ်ပြောင်းပြီးဖို့ဟုတ်ပြောင်းပြီးဖို့ဘယ်အမှန်တော့ဟုတ်တာပေါ့အမှန်နဲ့ပြောနေတာပိုးရအမှန်နဲ့ပြောသားမှာပိုးရရွာထဲမှာနေကြကြီးဘူးဟင် မှားတာပြောမှားတာကျတိုင်းဒီမှာကျွားရတယ်ဗျာဟုတ်မှာဟောလေတစ်သက်လုံးလိုက်လာပြီးမဟုတ်ဘူးလားဖိုးရအဲ့ဒါကြောင့်သွားပေါက်ရတယ်လို့ခက်နေလို့မို့ဗျာသွားပေါက်တော့ဘယ်လိုလုပ်ရမှာတော့ဖိုးရနာမမနာရာကြီးဘယ်လိုလုပ်ရမှာတော့သွားပေါက်ကောအဲ့ဒီနာရင်တော့တရားရပါလေနာရင်တော့ဟုတ်တာပေါ့မနာရင်တော့နာရင်မရတယ်လို့နာပလားဖိုးအဲ့ဒီဟုတ်ကလားအေး အဲ့တော့သူပါတော်မြတ်ဘုရားဟောတာထဲမှာဥဒိယဘယသင်္ခါရေနိဗ္ဗေလိတဝါနာပန္တိတောသာကိသမနုယုံသူယဘောကကာလနာတိတိပါဒါဘုရားဟောတာလေဟုတ်ကလားဟင်ဥဒိယဘယသင်္ခါရေဆိုတာမိမိတို့ပြုပြင်ထားတဲ့ယုံနာခန္ဓာနဲ့တကွာကြာနဲ့တည်ကြည်တဲ့မဲ့အရာအလုံးဟုတ်ကလား ဖြစ်ပြီးပြတ်နေတဲ့သင်္ခါရဘောကိုနိဗ္ဗိဒိတဝါနာပန္တိတော်ဟောဟင်ညင်းငွေနေတဲ့ပညာရှိသည်တကယ်လို့အဲ့ဒီကိုခံစားနေတဲ့အာယုန်လေးကိုပေါင်းမနေရတဲ့အဲတဲ့ကြည့်တဲ့မဲ့ဒီမိမိကိုယ်ဒီဒီဘောကိုညင်းငွေတဲ့ရှိနေတဲ့တာကိစ္စကိုကိစ္စကိုအနုယုံပြရလောက်ကြပါတော့တဲ့ဟုတ်ကလားဗျာဒီမောဂကလာနာတိပီဆိုတာအလကန်းနေရင်အချိန်မကုန်ပြကြနဲ့ ဒါပြောတာတင်တယ်ဒုတိယဘိယသင်္ခါရိနေပင်ဒီတဝါနာပန္တိတောဆိုတဲ့ပါဠိတော်ကလေဟုတ်ကလားအဲ့တော့တကိစ္စနဲ့ပရာကိစ္စခွဲရင်တို့ကာမအာယုံခံစားတာကကိုယ်ကိစ္စဟုတ်လို့လားဟင်ဟင်လင်မယားယူတယ်လက်အာယုံမယားအာယုံခံစားတယ်ဆိုတာလင်းပြီးမယားဟိုပြောပါဖို့လားကရိယာမဟုတ်ဘူးလား မညာတာကိုလင်ကြောပါဖို့ကိရိယာမဟုတ်ဘူးလားဒါရင်သူကြောပါဖို့ရာကိုဆောင်ရက်ပေးရတာဒါကိုကိစ္စဟုတ်လို့လားဟောဗျာဟုတ်ပါတယ်ဗျာဟောဗျာမဟုတ်ပါဘူးကိုနှစ်ခင်ကြီးထားလို့ဗျာဒီဖုန်းနဲ့ဒူဒူနေမှာပါဗျာဟင်ဒီပလဲဒီပလဲဒီဟိုအမလူပေါင်းပလဲနဲ့တင်နေဒူပါတယ်ပလဲလူတွေလားပလဲနဲ့တွေလားဟင် သူတို့နေမှာပါဗျာဟိုပဲပို့လဲဟိုပဲပို့ဟုတ်ပါဟုတ်ကလားဗျာအတူတူနေမှာပါဗျာဒီဖိုးနဲ့အေးမော်ကြီးတဲ့ကျေတော်ဘူးဒီဖိုးဟေးဟေးအဲ့တော့တို့မှာမယ်အိမ်တော်သားမွေးလုပ်တယ်ဟုတ်လားယောက်ျားကမိန်းမယူတယ်ဆိုတော့သူများသားသမီးတော့ခေါ်လုပ်သေးတာမဟုတ်လားတို့တာမယူရင်သူမိဘနှစ်ပါလုပ်သေးရမှာ သူတို့ယူလို့သူ့မိဘနှစ်ပါးပခုံးပေါ်လွတ်သွားတာရှင်တယ်ဒီကြားထဲများတို့တကာတွေကသွားခိုးသေးရှင်ဟိုဟိုမိဘနှစ်ပါးကပြုံးနေမှအင်းဒီကောင်လေးမသိလို့ငါတို့ခေါ်ဝဲခံပါငါတို့ခေါ်ဝဲခံပါဟုတ်တယ်လေဟင်ဟုတ်လားဟေးဟေးမိဘနှစ်ပါးဟိုတို့တာမယူသူတို့လုပ်ကြရမှာရှင်ဟဲ့ဟုတ်ကလားဟဲ့ဟင်အဲ့ဒါကြီးများတို့တကာရအောင်မှလို့ခိုးကြည့်ဟုတ်ပြတကာဟိုတို့ အဲဓမ္မကြီးများဘက်ကပြောရင်လေသူများသားကြီးအိမ်ပေါ်လက်ခံပြီးချက်ကျွေးနေရတာဖြစ်ဟေးတို့သာချက်မကျွေးသူ့မိချက်ကျွေးရမှာဟဲ့အဲ့ဒါဟေးဟုတ်ကလားဗျအဲ့တော့သူများသားသမီးခေါ်လုတ်ကျွေးနေတာဒါကိုယ်ကိစ္စလားသူကိစ္စလားသူကိစ္စလုတ်နေရတာဗျဟုတ်ကလားဘိုးကြီးဟုတ်ဟုတ်လားဟုတ်လားဘိုးဟင်ဟင်ဟောကိုကိစ္စရောသူကိစ္စရောတဲ့လာပြာမီသူအေးအေး ဟာလုံးနှစ်ဖက်ကလုံးပြာမိဒီဖို့တော့ဟင်ဟင်အဲ့တော့သူများကိစ္စလုံးနေရတယ်နှုတ်ကလားဗျာကဲလင်းနေမရနဲ့ကာမအာယုန်ကိုခံစားကြပါဘူးခံစားတော့ဟောလင်းဖက်ကလည်းကိုယ်စိတ်နဲ့ဟိုပျော်ပါတာလားတဏှာနဲ့ပျော်ပါတာလားမရဘက်ကတော့ဒီလိုတို့တဏှာခိုင်းတာလို့ရတာကိုယ်စိတ်ကိုယ်ပိုင်ကိုယ်ကိစ္စဟုတ်လို့လားသစ္စာဟုတ်ကလား စာရာတော့တာကသဝတာသာသိရှိပါဗျာတဏခိုင်းနဲ့ဟုတ်ကလားဟဲ့ဒီတဏခိုင်းတာတို့လောက်ရတော့ကိုကိစ္စလောက်ရသေးဘူးဗျာဟုတ်ကလားဗျာလောက်ပြီလားဗျာကိုကိစ္စပါသေးဘူးထင်တယ်လက်ကားသားလေးတွေသမီးလေးတွေမွေးထားအေးပါကြီးကြီးမှပါကြီးကြီးမှနဲ့ပေါင်းလေသားကြီးကြီးမြည်ချီရမှာနိခင်ဗျာခဏလို့ဟုတ်လေသားကြီးကြီးတော့ဘာဖြစ်မလို့အဲမြည်ထင်ရလိမ့်မယ်ဗျာ ချွေးမကသူ့သမီးသူ့သားမသူ့ကလေးမထိတ်မသိကျွေးလိုက်မှမထင်နဲ့ပုတ်ကလာအပုတ်ကိုရွေးလားအမဘေပုတ်ကလာပုတ်ကလာပြောဖို့ဟင်ဟင်အဲ့တော့သားလေးမွေးထားတာလဲကို့ဖို့လားချွေးမဖို့လားသမီးလေးမွေးထားကို့ဖို့လားတမဲဖို့လားမရဘူးပဲ တိုင်းဖို့ဖို့ဟုတ်အာအကိုဘိုးရှိသေးလားဒါပြေပါဘူးလားရပါသေးဘူးလားအဲ့ဒါရောက်ဖို့ကြီးဟုတ်ကလားဟုတ်တယ်ဗျာဒါရဖို့တသက်နဲ့တကူကိုကိုဘယ်တော့လုပ်ပြီးတော့ဖို့ကိုကတော့နေသာဒုက္ခပဲဗျာဩကိုကိုဘိုးဒိဋ္ဌဒုက္ခဘယ်လိုဒိဋ္ဌဒုက္ခတော့ဖို့လားဘာလို့လဲဟောသံသေးတော်ကြီးကိုင်းပြီးရေခဲပြီးဗလားဖို့ ခန္ဓာငါးပါးအနိစ္စဒုက္ခဆိုတော့သံသေးတော်ကြီးနဲ့မတူဘူးလားဗျာအဲ့ဒါကြီးခုဘာခပ်ပြီးပြီးတော့ဘာထည့်ပြီးပြီးတော့ဟင်ကျပါလေတောင်းပါဩကလာဟိုဘာလာပိန်နေကြောက်တွေထည့်တာလားဟိုဘာတော့အမှတ်တွေထည့်နေတာလားမှတ်ဒါမှဒါမှတ်တယ်ခဲ့ဗျာလောကရောမဲဒီဖို့တော့ဟင်စိန်လေးကြောက်တွေထဲမှာဒီစကားဟင်စကားကုန်းကဘာလို့မပေါ်ရီထဲယူသွားမှာပေါ့ သောကရာဟိပြီးတော့မိုက်ပြီးထဲတော့မယူပြီးမဲ့သုံးလို့မှမရပဲသောကရာဟိအဲ့တော့လောကီအာယုန်ဤခံစားနေတဲ့ခန္ဓာကိုယ်အနိစ္စသာလူတိုင်းပြီးတာပေါ့ခန္ဓာကိုယ်ဒုက္ခလူတိုင်းပြီးတာပေါ့ကာမတမှုရိယကာမဒုက္ခဘဝတမှုရိယဘဝဒုက္ခသို့မဟုတ်ကာမတမှုရိယဘဝဒုက္ခပုဂ္ဂလာဘဝတမှုရိယကာမဒုက္ခတွေဒါတို့လူတိုင်းပြီးတယ်ဘုရားဘာသာပုဂ္ဂလာဗျာအဲ့ဒီဒုက္ခကကြောအောင်တို့လွတ်ပြီဗလား ပုတ်ကလားဗျာမေးပါအောင်ပုတ်ကိုအဖို့ဖို့ကိုမေးသားမဟုတ်ဗျာလုပ်ပြီလားခင်ဗျာကြီးလို့ဟာမတူတူသွားပြီဗျာပို့တော့ကိုပြသွားပြီဗျာကဲတခိုင်နေတာဒါလည်းဗျာပို့တော့ဆွဲချပုံကြဟောကဟောဟိုဘက်မှာဆွဲချပါလေဗျာပို့ဟင်ဟုတ်ကလားဟောဗျာဟိုမှာဆွဲချပါပုံပြီဗျာဟင်ဟင် အေးကတိုင်းလေးလာရတယ်ကြခဲ့ဖို့သွားပြီဗျာအေးအေးအဲ့တော့ဒုက္ခိတမလို့ရသေးဘူးအဲ့တော့လူဘဝဆိုတာဘဝထဲမှာအကောင်းဆုံးဟုတ်ကလားဟင်အမှန်တရားသစ္စာကိုသိနေတာလေဒီဘဝထင်တယ်အဖြစ်မြင်တဲ့မြင်ခြင်းရယ်ကော ဒီဘုရားရေတို့နွားကြီးကြမှာဆင်းမြင့်ကျင်လို့ရပြီလားအဆင်းမြင့်သေးနိုင်တဲ့ဒါနမှုသီလမှုနွားကြီးလုံနိုင်မလားဟုတ်ကဲ့အဲ့ဒီနွားကြီးတဲ့တို့တခါကြီးဒီလိုပါလားဖရာသွားကြောင်းတဲ့မောင်းသွားဖရာတဲ့တဲ့ဝင်သွားတာပါကြောင်းတဲ့တဲ့ဝင်သွားတာပါဟင်ပြီးတော့ဟိုလူပြာတောင်းပြာတွေလည်းအဲသူလည်းပေါ်တင်ပြီးသူလည်းယုံသွားတာတို့တို့စေရနာရှိသလားတို့ဒီညာမျိုးရှိသလားဟုတ်ကလားဗျာဟင်အဲ့တော့လူဘဝဒီတန်ဖိုးအကြီးဆုံးဘဝဟုတ်ကလား အဖေမြင့်ခြင်းလဲလူကတယ်လားဟိနေခြင်းရင်ဟောဗျာလူပဲဗျာနေခြင်းလဲလူဘဝကနေခြင်းလဲလူဘဝဒါရင်တို့လူဘဝဟိုဓာရင်နဲ့မတူဘူးလားဟိဒီနေရာဓာရင်နဲ့တူတယ်ပုံစီဓာရင်ကြီးဗျာဟုတ်ကလားဗျာအဲ့တော့ကိုကိစ္စလုံမတာအများဆုံးမှာပေါ့ အမြတ်မှလည်းမြင့်မှာမဟုတ်ဘူးလားရဲ့သူများကိစ္စလုပ်ရင်အမြတ်ဖတ်မလားရှုံးပေါ်မလားရှုံးပေါ်ပါဗျာဒီလိုဆိုနှိမ်သွားမှာပေါ့ဟုတ်ကလားဗျာဟင်ပြီးတော့ဘုရားရှင်နဲ့အရိယာတို့သိသိသိတိုက်တဲ့အမှန်တရားသစ္စာခါခန္ဓာရင်းမှာထိုးထွင်းပြရမှာရှင်းတယ်အပေါ်ရန်ရောနဲ့ပြီးပါမလားဘယ်အာယုံခံစားခံစားအတွင်းနဲ့ဒီနှိုက်ပြီးကြည့်မှာဟုတ်ကလားဗျာတို့သာကသိုးပါကြဗျာ သက္ကံတစ်ချက်မျက်တောင်တစ်ခါတွဲမှာဖောက်ပြန်သွားတဲ့စိတ်ရဲ့ဖြစ်ပြနှုံဂတိတသိမ့်ရှိတယ်စိတ်တသိမ့်လားဂတိတသိမ့်လားဟုတ်ကလားဗျာပြီးတော့ယုံတစ်ချက်ကိုစိတ်က18ချက်ညာနဲ့တွဲဟုတ်ကလား18လေးတလေးတင်လားအဲ့တော့တသိန်းကိုကြည့်ပြီး18နဲ့စားရတဲ့အကျွင်းဟာရုပ်ပဲတို့9တောင်ရှိရာ85ဂရီ3တောင်5သိန်း4တောင်9တောင် အင်း400ဖတ်တစ်ချက်ရှိတယ်သက်ကတစ်ချက်တွင်းဒါအတွင်းထဲမှာလားအတွင်းမှာလားဟင်အပြင်ကြည့်ရင်တော့ဟို6ပေလူသားတို့6ပေကလွတ်ကလားဘယ်နေ့ကြည့်ကြည့်တိုင်ကြည့်6ပေပဲထင်တယ်အဲ့တော့တို့ဒီဘက်ကောချင်းတွင်တို့ဒီဘက်ဒီကောဒီမှတ်တိုင်ထားတာရှိလားဗျာဒီမှတ်တိုင်နေလေတို့ပဲဒီလေတူးညောင်းနေမှာဒီမှတ်တိုင်နေလေအဲ့တော့ရေးလာနေတဲ့အချိန်ကိုသွားကြည့်ဟုတ်ကလား6ပေရှိတယ် မနေ့သွားကြည့်6ပြီဆိုတာဟိနေ့သွားကြည့်လဲ6ပြီဟုတ်ကလားဗျညနေသွားကြည့်လဲ6ပြီဟုတ်ကလားအဲ့တော့6ပြီမနေ့သွားလဲ6ပြီဟိုနေ့သွားကြည့်နေ့လူသွားမေးအဲ့တော့နေ့လူပြန်လာတယ်ဘယ်တစ်ပေတော့6ပြီဟင်ဒီလိုတော့ရောပါလားမရောဘူးလားမရောဘူးဒီလိုပဲကြောက်မှာပဲအဲ့ညနေတယောက်သွားကြည့်မတနေ့ပေးတော့ပြန်လာ6ပြီပဲပြဟင်ရောလားတို့တော့မနေ့ကြည့်တဲ့ရင်နေ့လူသွားကြည့်တော့ကြည့်သေးပါလားနေ့လူသွားကြည့်ညနေ ဟုတ်ကလားအဲ့တော့တို့ခန္ဓာတွင်းမှာလဲဒါလေးပါတိုက်ခိုက်လို့ဖောက်ပြန်လာတာတက္ကန့်တစ်ချက်ကလေးခုနပြောတဲ့သိတဲ့သိဟိုရုပ်ထုတ်ထောင်ရှိတာအပြင်ကနေကြည့်6ပေလူသား6ပေပဲနေမှာမနေ့ကြည့်တော့ဟောဟေ့နေ့ကြည့်တော့ဟောဟေ့ပေကာနေ့ကြည့်ကြည့်တော့ဟော6ပေဟာ6ပေမြဲတယ်ပဲထင်နေမှာပေါ့ဟေ့ပြီးတော့တို့လောကီဥပမာပေးရရင် အလွန်နဲ့ညာနဲ့ပံကာအလွန်အချိန်ပြင်းပြင်းနဲ့မောင်းနေကားပေါက်စားဟုတ်ကလားဟိအလွန်ပြင်းပြင်းသွားနေတဲ့ချက်လေးရင်ပေကာတိုက်ကြည့်သာဟုတ်ကလားမြန်လုံးတော့သွားတယ်မထင်ရဘူးဟင်ဟင်ဒီပံကာများဖွင့်နေအောင်နေတဲ့ပံကာလေတဲ့ကိုမထင်ရဘူး။ဒါဖြစ်လို့တော့အပြက်မြန်လို့ထင်တယ်ဟိ။ဒုက္ခနာလဲဒါဝိဇင်းတိုက်ခိုက်လို့အတွင်းသဘောကအဲ့လောက်ကြီးပြက်နေတယ်။ဟုတ်ကလား။ ဒါမြင်နိုင်ဖို့ဆိုတာလူအသိဉာဏ်မှာရှိတယ်ထင်မလားဟင်လူအသိဉာဏ်ကလည်းလို့ဘာပြည်သေးတော့ဟင်တို့မှကျင်လဲကျင်နိုင်တယ်ပြီးလဲပြီးနိုင်တယ်ဟုတ်ကလားဗျအဲ့တော့လူဘဝကဖျောင်းတိုင်ကြီးနဲ့အလွန်တူသည်ဖျောင်းတိုင်ကြီးအဲမီးဆွဲလိုက်ပြီးဆိုတဲ့ကဘယ်နဲ့တော့ဟဲ့ကုံမဟဲ့အလင်းရောင်နဲ့အပူပေးဟုတ်ကလားဘယ်ကုံမရတယ်ထင်အဲ့တော့ဖျောင်းတိုင်ကြီးထွန်ထားပြီးစာလည်းမကျက်ဘူး ဘာမှလည်းမလုပ်ဘူးဆိုဒီပြောင်းနိုင်မကမဖြစ်နိုင်ဘူးလားတို့ဒီကောကိုကိစ္စမလုပ်ခဲ့ရင်ဟင်ပြောင်းနိုင်ကြီးထွန်းထားတာနဲ့ဘာထူတော့ဟင်ဖို့ဟင်ပြောင်းနိုင်ညာရင်သူသားမကျက်သေးလို့ငါရအောင်နေမယ်ရှိသလားဟင်သူဆမ်းမရွေးသေးလို့ငါစောင့်နေမယ်ရှိသလားဟင်အာသူအိပ်ပျော်နေသေးလို့ငါခဏရအောင်မယ်ရှိသလားပြောင်းတိုင်ကြီး ဟင်အဲမေးရှို့ပြီးကြတဲ့ဟာကုန်းမှရမှာဗျာတို့တဲ့ရှိနေတဲ့ဓာတ်၄ပါးကလည်းဟိုဘက်ကပွေးရဟိုဖျောင်းပြီးထင်တယ်ဟဲ့ဟင်ညီတာကဖျောင်းထင်တယ်ဟဲ့ဟင်ဟိုတို့ဒီဘောဒီတော့ကမီးထင်တယ်ဟဲ့အဲ့ဒီတော့လောင်အားကောင်းမှုဝါယောကပြင့်ပြီးတော့ဒီမှုတ်ပေးနေတာထင်တယ်ဟဲ့အဲ့တော့ဒုက္ခနာကိုတို့လူဘောပါရောဖျောင်းတိုင်းနဲ့ပါသူတော့ဟင်အဲ့တော့မှမီလောက်တာဆိုရင် တို့နေဝင်ရတော့မယ်ဟုတ်ကလားဟင်ဟင်နေဝင်တော့မယ်ဟုတ်ကလားအဲ့တော့နေမဝင်ခင်ကိုကိုယ်ကိစ္စမလုပ်ရဘေးလို့ကိုယ်ပစ္စည်းမရှိသေးဘူးဆိုရင်တက်တော့ရကြာကြတော့တို့ဥပမာမဲကိုအင်းကိုရာအဲပြစ်ပဲပြီးပြီးပွားရေးကြက်သွားတဲ့ပုဂ္ဂိုလ်ပုဂ္ဂလာဗျာဟင်အိမ်ကြည့်ပြီးတော့လေ တနေ့ကုန်လို့မှကိုယ့်လက်ထက်မေမေရရမပါရင်အိမ်ပြန်ရင်ဘာလာပါမလားဟင်ဟင်တော်ဖြစ်ရင်တော်ပေါ်ဗျာတွေ့ကလေးနဲ့တချို့လဲတောင်းလေးတွေပလုံလေးတွေနဲ့ဒီလိုမဟုတ်ဘူးလားဗျကိုယ်အိမ်ပြစ်ပြီးတော့လေဟင်အဲကိုယ်အိမ်ပြစ်ပြီးတော့ပြီးပွားထွက်ရှာတဲ့ပုဂ္ဂိုလ်ဟာတနေ့ဝင်လို့မှလက်ထဲမှာမေမေရရပါမသွားရင်အိမ်ပြန်ရင်ဘာမလာဘူး အဲ့ဒီမှာလာတယ်လို့ဒုဘဝလည်းအခုခေတ်နဲ့ပြောရင်တော့85နှစ်ပဲရှိမှာတယ်နော်။ကြမ်းနာနှုတ်လေ။ဘောင်တော်တို့အနှစ်တရာလည်းရင်တက်တန်းတစ်နှစ်ကျော်တာကိုကွ။ဘာလို့တစ်နှစ်ရော့တော့ဆိုတော့ဒုစားတဲ့မြေပြီးမြေဩတာလည်းအနှစ်တရာတလက်မရော့တာမဟုတ်ဘူးလား။အဲ့တော့မြေပြီးမြေ၍တို့လူကဖြစ်ရတာဟုတ်ဗျာ။ဟင်အဲ့တော့ဘုရားကတရားတန်းဆိုတော့2500ဆိုတော့85တင်တယ်လေ။ ဟုတ်ကလားဒီလိုဆိုဖိုးရေနေဝင်တော့မလားမဝင်သေးဘူးလားဝင်တော့မှာလားဟင်ဟင်လက်ထက်ပြီးပြီးပါပါပါလဲလဲပါလေဗျာလဲလဲပါလေဟုတ်ကလားဗျာဟင်နေနေပါလာတဲ့အဲ့ဒါတွေကပူစားကောင်းတောင်းကောင်းနေတာနေနေတာစားဖြစ်တော့ဖြစ်ပြီလားစားဖြစ်တော့ဖြစ်လားဖြစ်ပါလေဗျာဟုတ်ပါမလားဟုတ်ကလားဖို့ဟိုဘက်ကတခိုင်းနဲ့ဖို့မရအောင်မှာဟုတ်ကလား ဒီဘုဒ္ဓရာဟုတ်သလားအဲဒီဘုဒ္ဓရာလည်းလည်းပါလဲဆိုတာဒီလောက်တော့ပါမှာဗျာဒီလိုမကြည့်ဘူးလားအာတခိုင်းတခိုင်းနဲ့နေတာပြရမှာပေါ့ဖို့ရတခိုင်းတခိုင်းနဲ့နေတာမဟုတ်ဘူးလားဟုတ်ပါတယ်ဗျာဟင်တခိုင်းနဲ့နေရင်ပြီးမှာပေါ့ဗျာဟင်အာဟောဗျာဟောဗျာကိုမိတဲ့သွားခိုင်းရမီဟိုဘိုးကဒီလား ပွဲကြလုံးပါရဲ့ကိုများများလုံးတဲ့ပြောလိုက်တာပါတော့ဟိုကရာဒီပိုးနေတော့ဟင်ဟင်အဲ့တော့တို့ကဟိုပေပြီးမွေးမွေးပြီးပေတာပဲဒီလိုဆိုတို့လူဘဝလာတာပေရွာကလာတာမဟုတ်လားဒီလိုဆိုအချင်းကိုရင်ပေရွာပြန်ရမှာကိုရွာကိုပြန်ရမယ်မပြန်ရမှာမကူနဲ့ဟုတ်ကလားအဲ့တော့အိန္ဒိယနဲ့တို့အိပ်ပြီးပြန်မလား နိုးနိုးကြားကြားနဲ့ပြန်မလားပုတ်ကလားဟင်အာယုံကိုမိမိကြီးနဲ့ခံစားတာဒါအဲ့ဒီကနဲ့ဘာသူတော့အဲတတိနဲ့မှတ်ပြီးအာယုံခံစားရင်ဒါနိုးနိုးကြားကြားမဟုတ်ဘူးလားဟုတ်ကလားဗျာအဲ့တော့နိုးနိုးကြားကြားနဲ့တော့ဟုတ်ပြီလင်ရထားနဲ့ပြန်မလားချီချင်းပြန်မလားအဖို့ကောင်းတာတွေရွေးပြောတာဘာလို့ဖြစ်ချီချင်းကြီးလဲဟင် မဲတယ်ဖြစ်ရှိတယ်ဟိုတမီးတာနဲ့မင်းမလာနဲ့ဟာခေါ်တော့ခဏဟာကြီးဟင်ဟင်ခဏဘာလို့ခေါ်လာတော့ခဏခွေးပါအဲမလားဖြစ်မှာပေါ့ခဏပါကြတာဟင်ခဏမိဖုရားကြီးလည်းကြောက်ပါသေးမိဖုရားဝမ်းတူပေါင်းစင်စင်ပေါ့ဘူးနဲ့တူပါတဗျာဟင်မိဖုရားလားစင်ပေါ့ဘူးလားသူ့နေတော့ဘောဆင်းလာတယ်ဟာလောကေရောပဲဟင် အဲတော့မဲကျင်ဆိုတဲ့ဟိုသိက္ခာသုံးပါးကိုအပတ်လည်းအောင်လုပ်နိုင်မှကျင်ဖြစ်မှာပေါ့ကျင့်နေတယ်မတီးဘူးဘယ်လိုတော့ပတ်နိုင်မှာမလားတီးတယ်မတီးဘူးရမလားဟဲ့ကျင့်တီးတီးအဲ့ဒါသိက္ခာသုံးခြင်းမဟုတ်လားကျင့်တယ်ကျင့်မလို့တီးရမယ်တီးလို့တီးတဲ့နေရာရဲ့အကြောင်းတီးရမယ်အဲ့ဒီတစ်ပတ်ပြည့်မှာညာတစ်ဖက်တက်တာအဲ့ဒါကျင့်တယ်ဟဲ့ကဲရင်ပြီးပြီလားဟုတ်ချစ်ချင်လားခြင်းလားဟာ ခရာကကြီးရှိသွားပြီဒီဖိုးဟင်မြင်ပြီးပြီးပြန်မလားချီချင်းပြန်နေသလားအာဒုက္ခရောပဲဟိုဘိုးရင်ကြောင်းလည်းရှင်းပြီးပြီလေဟင်သီလသမာဓိပညာဟုတ်ကလားကျင့်တာသီလကျင့်တဲ့နေရာလေးဒီတာသမာဓိထင်တယ်ဒီတဲ့နေရာရဲ့အကြောင်းကိုသိတာပညာရှိတာကဘယ်လိုသိတာကဘယ်လိုယုံနာနှစ်ပါးကွဲပြီးမှပညာဟုတ်ကွဟင်အဲ့ဒီဟာကပညာဟင် ပုဂ္ဂလာတို့ခေါ်တော့ပညာညာပေါ့ကွယ်ပုဂ္ဂလာဖြည့်တယ်ဖြည့်တဲ့နေရာလေးဟိုတို့ဒီနေရတဲ့နေဟိဒီလိုဖြစ်ပြက်မြင်တာပညာညာမဟုတ်ဘူးအဲ့ဒါတမာရိညာခေါ်မှတ်ညာလို့တို့ကသုံးအပညာဆိုတာဖြည့်တာလေးကဘယ်လိုဖြည့်တာလေးကဘယ်လိုယုံနာနှစ်ပါးအကြောင်းကိုကွဲကွဲပြားပြားပြီးမှအဲ့ဒါပညာညာအဲ့ဒီပညာညာတစ်ဖက်တည်းရင်တခါသီလအနေကြံကျင့်ရမှာတဲ့ဟိအဲဒုတိယညာတက်ဖို့သီလသမာဓိပညာသီလသမာဓိပညာနဲ့ဝိပဿနာညာဆယ်ဆင့်ကိုအဲ့လို ဒီသူတို့သုံးခုတပတ်ပြေးမှညာတစ်ဆင့်တက်တာဟုတ်ကလားဗျာအဲ့ဒါရင်ပေါ်ကနေသွားဟင်အခုခြေကျင်သွားနေသလားရင်လည်းသွားနေသလားအာဘူးကောင်းလာယူတော့မလားဟင်အာအဲဒီတက်အဖို့ကြိုက်ထားပြောနေကလေးသိမကုန်သေးလို့ဖိုးရအဲ့ဒါကြိုက်ထားတွေရွေးပြောနေတာကလေးသိမကုန်သေးလို့ဖိုးရဟုတ်ဖြစ်နေဟုတ်တယ်တော့ မိဖို့ပါဘုရားဘုရားဘုဘီကကလေးလိုက်တဲ့ဟိုဟိုအပြိုးကိုပြီးတခိုင်းလည်းသားတာဟုတ်ပြီဟုတ်ပြီကဲဟုတ်ပြီဟုတ်ပြီဒါကကလေးတွေကိုနေဖို့ဘုရားကိုနေဘူးတဲ့ကဲဟုတ်ပြောင်းဟုတ်ပြောင်းဟုတ်လားဒီလိုဘုန်းကြီးအောင်နဲ့ပြီးတော့မှတမဗျာဟေးဟေးဟေးအဲ့တော့ရင်းဘောတော့တက်လိုက်နေပြီ ကိုပစ္စည်းလက်ထုတ်လက်ကင်နဲ့ကြာမလားသူများလက်ပစ္စည်းလက်ထုတ်ကြာမလားဟင်ပရာဒိတာဆိုတဲ့ဒါကျွေးမှုမရကျွေးမှုတွေနဲ့လုံနေသူများပစ္စည်းထုတ်ကြမှာပေါ့အစွဲနဲ့ကြာမှာတင်တယ်ဟင်ကိုယုံနာနှစ်ပါးရဲ့ဖြစ်ပြကြည့်၍ကိုပြစ်ကိုမြင်၍ကိုကိုကိုမုံမှဖုံမှာမဟုတ်လားဒါဆိုကိုပစ္စည်းကိုလက်ထုတ်ကြလာတယ်ဟင်ဓမ္မသာတို့အိမ်ပြန်တဲ့ကမျက်နှာပန်းလာမှာပေါ့ဟုတ်ကလားဗျာ အဲတော့သာကိစ္စနဲ့ပရာကိစ္စကိုဟင်သာကိစ္စဆိုတာတို့လူဘဝပြင်းပြမှုထင်တယ်ဟဲ့ဟင်ဒီဟာနေပါရမီစဉ်တိုင်းအာထုတ်သွားဒါနပါရမီကသာမှာထင်တယ်ဟုတ်ကလားဟင်ဒါလည်းဒါနကံရှင်းနာမှာပြောခဲ့ကြပြီးပြီပဲဟုတ်ကလားဗျာအဲအဲ့ဒီပါရမီအဆင့်တက်သလိုကိုယ်သိမှလည်းကိုယ်ခန္ဓာဖြစ်ဖြစ်ရှိ၍ဟုတ်ကလားကိုယ်ကိုယ်ကိုမုံပြီဆိုရင်ကိုယ်ကိုယ်ကိုမချစ်သူများချစ်အောင်မလားဖြစ် ဟုတ်ကလားဗျာကိုကိုကိုမုံအောင်ထုတ်အောင်လုပ်တဲ့ပုဂ္ဂိုလ်ဒီအဲမကောင်းစိတ်ပါသေးလားမဟုတ်တဲ့စိတ်ပါသေးလားဒီလိုဆိုလူမလူတို့ဟောမဖြစ်နိုင်ဘူးလားသို့မဟုတ်လူမနတ်တို့ဟောလူမဓမ္မာတို့ဟောလူမအရိယာတို့ဟောအဲ့ဒါပါလေပတိတာဟင်လူဘဝဟိုဒီကုန်စီတိုင်းလာတာအများဖက်ချင်လို့မဟုတ်ဘူးလားဟုတ်ပါဗျာဟုတ်ပါလားဗျာ အဲ့တော့ဘယ်လောက်များထွက်ချင်လဲလူဖြစ်ရုံလေးပဲလားဟင်လူတဲ့သားတဲ့နမဖြစ်ချင်ဘူးလားနတ်ဖြစ်ရုံလေးချင်ပဲလားလူနဲ့နတ်တဲ့ကာမကုသိုလ်ကတင်လေဟိဟင်ဓမ္မဖြစ်ဖို့ဆိုတာဗံကုသိုလ်ပွားမှတင်လေဟိဟင်ဓမ္မရောအပေလွတ်သလားဒီလိုဆိုရင်အရိယာပုံနိဗ္ဗာန်ပုံတိသွားမှာတဏ္ဍကုသိုလ်ကသွားမှာတင်လေဟိဒါတို့သုံးတဲ့နဲ့ခွဲခဲ့ပြီးပြီပဲဟုတ်ကလားဗျာအဲ့လောက်တိ လူဆိုတာတလုံးနဲ့တလူတက်တာပြောတာမဟုတ်ဘူးလားဟင်အလံတကုံများပြီးအောက်ကပြီးပြင်ရင်ပြင်အားကောင်းတော့တလုံးနဲ့တလူတက်တလို့တို့ရဲ့ပါရမီအရှင်ရဲ့ပြည့်တင်အားနဲ့တစ်ဖင်ပြီးတစ်ဖင်မြင့်တက်သွားတာကိုအဲ့ဒါလူလို့ပြောတာဟုတ်ကလားဒီလိုတို့တို့လူပြည်လာပြီးစီးပွားကြတာအများနဲ့ပြန်သွားတဲ့ပုဂ္ဂိုလ်လို့ပြောရမှာတယ်ဟဲ့ဟဲ့တကယ်လို့ ပရာကိစ္စဖြစ်တဲ့သာကျွမှုမရာကျွမှုတခြားအာယုန်လေးဝဲမြင်ဝဲစိတ်ကြက်မြင်ကြက်စိတ်ဟုတ်ကလားဒီစိတ်တွေနဲ့ဆိုရင်ဒါသူများကိစ္စထင်တယ်ဟဲ့ဒါဆိုအဲ့ဒီအလုပ်တွေဒီရှုံးတဲ့အလုပ်တွေထင်တယ်ဟဲ့ပရာကိစ္စမှာများအရှုံးခံလောက်ရတာထင်မလားအဲ့တော့တို့အရွယ်နဲ့ပြောရင်ပေါ့ဗျာဝိသာက10နှစ်ဒါကိုဓာတကတစ်ခုခွဲတယ်ဗျဟုတ်ကလားဒီအသိဉာဏ်တစ်ခုနဲ့တစ်ခု ဟိုတက်ဖို့ရာဖူဒီမှာရုတ်တက်ခဏစ်ပြေမှာညင်တာမဟုတ်လားရုတ်တက်ခဏစ်ပြေလို့တစ်ခါချင်းမှာအသိဉာဏ်တစ်မျိုးပေါ့ဘုလားအဲ့တော့ခဏစ်အတွင်းမှာကာလာသာစိတ်ရှိလားဟဲ့ဟိုပဲခဏစ်ကအနည်းနဲ့ပဲတွင်းကြမှာကာလာသာစိတ်ဆိုတဲ့အသိဉာဏ်တက်တာမဟုတ်လားအဲ့ဒီအသိဉာဏ်တက်ဖို့ရိုးရင်းချင်းစီတရားကိုခဏစ်မွေးရတာပဲဟဲ့အဲ့တော့တို့မွေးခြင်းစားတာခဏစ်ဟာမိဖက်ကသာဖြစ်နေဟဲ့ဟုတ်ကလား အင်းဒါပြင်တို့အပြိုးဘောလူပြိုးဘောဝင်းနဲ့55ဒုတိယဓာတကဆိုရင်နေထန်းတရားထင်တယ်ဟိဟုတ်ကလားဟဲ့ဟိဟုတ်ကလားဟဲ့ဒီလိုဆိုဟိုအိမ်တော်ရဲ့သားကြပြီဆိုရင်တော့ဖုံးကံဝင်ပြီဟုတ်တယ်နဲ့ဟိဒီရသားရေသမီးရေနဲ့တို့ခုခေတ်နဲ့ဆိုရင်တော့85ထင်တယ်ဟိဟိအဲ့တော့ ဟိုတတိယဓာတကအနှစ်3ပဲပတုဒ္ဓဓာတကအနှစ်4ပဲဒါကတော့မွန်းကျဲချင်းထင်တယ်ဟဲ့ဟုတ်ကလား40ကျော်5ပဲဟိုပဲကြတော့နေ့တစ်ချက်နေ့စောင်းမိထင်တယ်ဟဲ့ဟုတ်ကလားအဲ6ပဲဆိုရင်တော့ပဲနဲ့တော့အဲမရိုင်းသွင်းချိန်လောက်တော့ဖြစ်ပြီးထင်တယ်အာအာ6ဦးကြောက်သေးပါဘူးဖိုးရမရိုင်းသွင်းချိန်မှာဖိုးနေပါဦးနည်းနည်းလေးကြော်သမ်းပါဦးဖိုးရ ချက်ချင်းကြီးဝင်မပြစ်လိုက်ပါမှမဟုတ်ဟင်ဟင်ဟင်95တက်တန်းဆိုတော့95မှာဝင်မှာမဟုတ်လားဘိုးရဲ့အဲ့ဒါဆိုနေဝင်ကြီးအဲ့တော့တို့အဖိုးတို့ဘွားတို့အခုနေထွက်ခါတာပါအာနေထမ်းတရားမဟုတ်ဘူးလားဘိုးအဖိုးဒီပဲဘိုးဟောအဖိုးနေထမ်းတရားနေမှာပါဗျာဟောပြမို့ကြည့်နေဗျာ ဟင်ဟုတ်ကဲ့မောရှိတယ်ဗျာအခုနေဝင်မလားဟုတ်ကလားဗျာဟုတ်ပြီဟိုကြည့်တော့အခုဘယ်ဘလောက်ရှိမလို့အာဟွာဟွာလာဝါသူနေမှုနောက်ကြဝါသူနေမှုဝါသူနေမှုဟုတ်ကဲ့ဗျာရာသူနေနေသူဝင်တော့ပြီဟုတ်ကလားဒီဘုံဝါသူနေနဲ့သူတယ်ဟုတ်ကလားဟေးနေတာကြည်လို့ဘိုးဗျာ ပုဂ္ဂလာဟေ့အဲ့တော့တို့ယုတ်ကတော့90ကို80ရှိပြီအဖို့စိတ်က80ပြီစိတ်က80ပြီတော့လုံးလုံးဟေ့ဟောတို့ငယ်ငယ်တုန်းကတော့တိုက်ထားပြီမလို့ခြင်းဘူးလားငယ်ငယ်တုန်းကလုံးသမအောင်ဖို့လားငင်းကုန်ရမင်းငင်းကအဖို့လုံးသမအောင်လားဒီဖို့တိုက်ထားပြီမလို့ခြင်းဘူးလား ဟုတ်မလို့ချင်းမလားပြောတာမလဲတာပြောတာမဟုတ်ဘူးဟင်ဟုတ်ပါဘူးခမင်းလေးမှမသားချင်းဘူးလားဟာဟုတ်ကဲ့ဟုတ်ပါဘူးခင်းလေးမှမတော့ချင်းဘူးလားရေလေးမှမတော့ချင်းဘူးလားခေါ်ရေလေးမှမတော့ချင်းဘူးလားအာဝရပဲပဲလား လို့ကြောမယ်ဟုတ်ပါပြီအာဘောတော့ကလေးကိုအရာသာခံတော့တလားမျက်စိမိတ်ပြီးအမှန်နဲ့တော့ပြလိုက်သလားအာလောကရောမေဟေးဟေးတရားမှအာမထုတ်သေးရင်စိတ်ကမပြောင်းသေးဘူးဖိုးကြီးရုပ်သာကတော့ပြင်သမင်းစားထားလို့ရှိခဲ့ပြီတဲ့စိတ်သာဖြစ်တဲ့တတိကိုဝါအောင်မကြွေးရင်တို့စိတ်ကငယ်စိတ်နဲ့ဘာမှမထူဘူးဟေး ဖေးမကြိုက်တာတွေ့မဟုတ်ဘူးမှာဟင်ဟင်ဟင်အဲဟိုကြိုက်တာတွေ့လူချင်အောင်မှာပဲမကြိုက်တာတွေ့မဟုတ်မှာပဲဒါဆိုစိတ်က80ပြည့်မလားစိတ်ရင့်မလားစိတ်ရင့်နေဘူးရုပ်ကတော့80ပဲဘာဖြစ်လို့တော့စိတ်သာဖြစ်တဲ့တတိမှာဝါဝါမစားတာဘူးဟုတ်ကလားဗျာအဲတော့သူခုဟိုရုပ်သာကြီးတာစိတ်မကြီးသေးဘူးဟုတ်ကလားဘာလို့မကြီးတော့ဆိုတော့ ငယ်ငယ်အပခုနက10နှစ်တက်တယ်စိတ်ခေမွေးကလေးက10နှစ်သားထိကြတော့ဒုစာလို့တော့ဟိုမန္တတတကလို့ခေါ်တယ်ဗျာစာလို့ပြောတာပေါ့လေဗမာလိုတော့ပြင်မတိနိုးနာရွယ်ထင်တယ်ဟိကောင်းတာလည်းသူပြီးလားထိုးတာလည်းသူပြီးလားလူဘဝရဲ့လူအာယုံဘယ်ဟာကောင်းလဲဘယ်ဟာဆိုးတယ်လို့သူခွဲတာသေးလို့လားအဲဒီအဲမတိဒုံမို့ဆိုမှဟောက်တာနဲ့ဟောက်တာဘယ်ဟာလုံတော့ ကိုကိစ္စနဲ့သူကိစ္စဘယ်ဟာလို့တော့အာဘူရောလူသားမဟုတ်ဆယ်နှစ်သားတွေသူကိစ္စသူလုပ်တဲ့ဒီအဖိုးရောဟင်တကားဟိုတို့7နှစ်က20တိအောင်ဒုတိယဓာတကကြတော့ဒုသာလို့ခိတဓာတကလို့ဆိုဗမာတို့တွေးတဲ့အကောင်အဲ့ဒီချိန်ဟာအပျော်ဆုံးရှင်ဆုံးချိန်တယ်ဘာတော့ကရှိတော့လမ်းဆောင်လုံးတက်ကြဆုံးရွယ်ဟုတ်ကလား အဲ့ဒီတို့ဒုတိယဓာတကကြတော့လေပြိုဒုံကျွင်ဒုံမို့ဆိုကိုကိစ္စနဲ့သူကိစ္စပဲဟာလို့တော့အဖို့အာဟုတ်ကလားဗျာဟေးအဲ့တော့တို့တတိယဓာတကကြတော့ဟောနာဓာတကလို့ခေါ်တရား20က30လေဟုတ်ကလားအဲ့တော့ဖိုးတို့အဲဖယ်နှစ်ကဟိုဘက်20တွင်းကိုပြောလို့သူ အေးပြောအပြောလိုက်ကြတာချီကျော်လက်ကျော်နဲ့ဟောမရဟောလင်ဖြစ်သွားပြီဟင်ဟောမရဟောလင်ဖြစ်တဲ့ကအသက်30 40မှာကိုယ်ကိစ္စနဲ့သူများကိစ္စဘုသူကိစ္စတွေလုပ်ခဲ့တဲ့တုံးလောကဘယ်ဟာကြီးများပွားပြုလိုက်တာပါလိမ့်မလို့ဟင်ဘယ်သာသနာကြီးများပြုလိုက်ပါလိမ့်မလို့ သူများပပင်းခံပိတာဟိုးနဲ့ဘာဆိုင်တော့ဒါခုတ်ကိစ္စလားဒုလားကိစ္စလားဟင်ဒုက္ခမောင်အခုခိုင်းရအာဒီဘိုးတော့ဟင်အဲ့ဒီတင်ကြတော့တဲ့သားတွေသမီးတွေနဲ့အဲငါသားရဲ့ငါသမီးရဲ့နဲ့သူများကိစ္စလုံးတော့ဒီပဲဆိုတော့မွန်တဲ့ကြီးရမွန်တဲ့ကြီးဖိုးရဟုတ်ပြီမွန်တဲ့ကြီးရဒီပဲဆိုတော့ဘယ်နဲ့တော့ နေထမ်းတပြားလားသူသုံးခံဝင်ခြင်းရောမွန်းတဲ့ပြီခုချိန်ထိသူများကိစ္စပဲရှိသေးဟင်ဟင်သူများကိစ္စလုပ်တော့ကိုယ်စိတ်နဲ့လှုပ်ထားလားသူများစိတ်နဲ့လှုပ်ထားလားတာမင်းသားစိတ်ထင်တယ်အမှန်နဲ့လားအမှန်မဲ့လားဒီဟုတ်ကလားဟိဟင်ဒီလိုဆိုရင်လက်ထုတ်နဲ့လားလက်ဖြန့်နဲ့လားအဲလက်ဖြန့်နဲ့ ဟုတ်ကလားဗျာအဲ့တော့ဒါမြင်ဒါသိအဲ့တော့ဒါကြည့်နေဒါငါသားလေးဆိုအဲ့ဒီသားလေးရဲ့အမူအရာကကိုနှစ်တဲ့ရင်ຢာကသိမဝင်နိုင်ဘူးလားအဲ့ဒီသားလေးရဲ့အမူအရာကကိုမနှစ်တဲ့ရင်ဒေါသသိကောဒီအဲ့ဒီသားလေးရဲ့လူလုံးနေကြလုံးကလေးကြီးနေကြမှုကြီးလိုက်ရင်သူ့ဘာတော့မောဟသိနေကြည့်နေရောဟေ့အဲ့တော့လောဘနဲ့ကြည့်လို့ငါသားလေးဆို လောဘဆွဲနဲ့ဆွဲလိုက်တာမဟုတ်ဘူးလားဟေးမကြိုက်သိနေကြည့်တော့ဒေါသဆွဲမရှိဘူးလားသေရနာနဲ့ဗျာအဲတို့ဒါမှန်သိနေကြည့်လိုက်တော့မောဟဆွဲကောမရှိဘူးလားသက္ကတာလီအင်းသာမွေးပဲအောင်လို့အလုံးကောင်းလို့ဒီလိုဖြစ်လို့ဒါသောတမ်းမှန်တက်လာရင်မာနသိနေကောမဖြစ်နိုင်ဘူးလားဟုတ်ကလားဗျာငါတမ်းမှန်ငါဆိုရဒိဋ္ဌိသိကောဟေးအဲ့တော့ဒါဆွဲတယ်ဆိုတာဒါသေးထားတာပဲ ဆွဲတာနဲ့သေးတာအတူတူထင်တယ်အဲ့တော့ဖြူဘောကိုအမဲရေးတာကိုသင်းရေးတာပြောတာမဟုတ်ဘူးလားအဲ့တော့ကိုကများအဲ့ဒီသားအရွယ်ရောက်တုံးပေခဲ့လို့သားဆွဲဆွဲရင်အဲကုသိုလ်ကနောက်ကျဟင်လောဘကအရင်ကြည့်ရင်ဘာနာမကျွမ်းလို့စိတ်တာမဖြစ်နိုင်ဘူးလားတကယ်လို့ လောဘကနောက်ကျကုသိုလ်စေတနာကရှေ့တိုးလာလို့လူဘဝရောက်ရင်ဝချွေးမပိုက်ချက်ပြန်ဝင်ပြီးသားအဖေမခေါ်ရဘူးလားဟင်ဒီလိုသူသားချွေးပြန်မပေးရဘူးလားဟင်ဟင်အဟုတ်ကလားဟင်ဟုတ်ကလားဗျာအဲ့တော့တို့ဟိုတစ်ဖက်အာယုံခံစားတစ်ဖက်မှတ်ထားတာမှန်များတစ်ဖက်ပေးဖို့ရာအဲ့ဒါကျွေးထားတာမဟုတ်လားအဲ့တော့အသက်40ထိအောင် တို့မှတ်ထားခဲ့တာဒီကိုဘက်ကမှတ်သလားသူဘက်ကမှတ်သလားသူဘက်ကမှတ်ရင်စရင်သဘောနဲ့ပြောရင်ပေးရန်ရှိလားရရန်ရှိလားတိုင်းပေးရန်ရှိတာဘယ်လောက်ရှိပြီတော့နေပဲဒီပဲတော့ပါဆုံးကြပေးရန်ရှိနေလေညာလားအဲတော့ပေးရန်ရှိဆိုတဲ့ကသာအာယုခံစားခံစားကြက်မြင်တော့လည်းကြက်အာယုထင်တယ်ဟဲ့ကြက်စိတ်ကြီးနဲ့ထင်တယ်ဟဲ့ဝက်သားတော့ဟော ဝဲအာယုံဝဲသိမ့်နေခြင်းနဲ့နွားသားတော်ဟောငါသားတော်ဟောသူ့အာယုံသူ့သိမ့်နေအဲ့ဒါသူ့သူ့အချွေးပေးဖို့တေးထားတာမဟုတ်ဘူးလားဟုတ်ကလားဗျာဟင်အဲ့တော့တို့40ထိအောင်အကျွေးယူပြီးစားနေတယ်ဆိုတော့တို့ဟာတွေဟာဖင်းရဲသားတွေလားပထွေးတွေလားအဖိုးအဖိုးကကျွေးခြင်းလားဟောပြမောချင်းဖရားတွေပါတယ်ဆရာလားသာသနာပြုပါတယ်လားဟောမောချင်းဒီကြမ်း စီနာမတူပါဘူးကြာဒီဖို့လုတ်ပါဝန်ဖို့ခိုင်ကြခိုင်နာရဲ့လုတ်တာပါဝန်ခိုင်ကြခိုင်နာဖို့ရဲ့အာလုတ်ပြန်ပြီဟင်အခွဲထားတာမသိလို့နေမှာပါဖို့ရဟောမအင်းအင်းလေးပဲတင်းကိုယူခဲ့တဲ့ကြွေးပြောတာလေဟင်အသက်အသက်လေးပဲဒီအောင်ယူခဲ့တဲ့ကြွေးဘယ်လောက်များတယ်လဲအဲ့တော့လေးပဲလုံးလုံး ဟုတ်ပါပြီဖိုးရ40လုံးလုံးတင်တဲ့ကျွေးကိုဒီလောက်ကလေးထရုံနဲ့ပြေမလားပြီးတော့အကျွေးတို့မြည်ပြီးအရင်နေလားအတိုးမပါဘူးလားအညို့မပါဘူးလားကြတိုးလားတစ်ဖယ်တိုးလားဖိုးအာဟုတ်အာဟုတ်လားဟောဗျာဟောဗျာဘုကလာဘုခိုင်ကြခိုင်လာဘုရဲ့လုံတန်းပါအိုးဟင်အရင်ကရောက်ပါပြီ ဒီမှာပါဗျာဟင်တရားရုံရောက်တဲ့အမှုဒီဘယ်တော့အမှုဆွေးတယ်လို့ရှိတယ်လေဟင်အဲ့တော့တို့ကြွေးရတော့လူသာအိတ်တာအတိုးညုံကအိတ်သလားဟိတ်ဒီလိုဆိုရင်40လုံးလုံးယူခဲ့တယ်ကြွေးတယ်ဟုတ်ကလား40နဲ့ပြောတာလေဟုတ်ကလား50ဆိုနေဆောင်ပြီခင်ဗျားတို့ဟင်အဲ့တော့ဒီဘာကြရင်ရှိဦးမလားဆက်ချင်ကိုရှိဦးမလား 60ဆိုနေဝင်တော့မယ်မရိုင်းတွင်းချင်းဟုတ်ကလားဗျာဟင်အဲ့တော့သကိစ္စတွေတဲ့ကိုကိစ္စအမျက်တင်မှုနေနေသာသာ40ယူထားတဲ့တွေးတောင်ခင်ဗျားတို့ကြည့်အောင်ဆက်ကြပါမှာဟုတ်ဟင်ဆန်းနိုင်ပါမလားရောအရင်ရောပြတ်ပါပြီဗျာဟုတ်ကဲ့ရောမေခိုင်းကြခိုင်းနာဖို့ဟုတ်ကလားဖို့ရာပြတ်ပါမရှိဘူးဟင်ဟာ ဘာမှမရှိတာပါအုပ်သေးတော့သရင်တော့ရှိမှာပေါ့ဖိုးရဟုတ်ပါတယ်အဲ့ဒီဥပါဒံတွေပြောတာပေါ့ဗျာဩအာတော့ကြရောမယ်ရှိမှာပါဗျာဟုတ်ကလားဟေးဟိုခုနပြောတဲ့ဒီလိုခန္ဓာကြတော့အောင်တွေ့လို့ပါဗျာဟုတ်ပါပြီဝိတိတ်ကမဘိုးတို့လွယ်တယ်ထားပြီးတော့ပရိယုဌာနာဆိုတဲ့စိတ်မှာဟိုတွေးတာတွေကပျောက်တယ်ထားအနုတ္တယသရင်ကပျောက်ခဲ့လားဖိုးရ ကြိုးစားဖို့အမှုတရားဟောဗျာကြည်တာကိုမသိလို့နေမှာပါဗျာဟင်ဟင်ဟင်အဲ့တော့အသက်ကြီးတဲ့ပုဂ္ဂိုလ်ပရိယုထာတော့ရှိခြင်းမရှိမှာပါဗျာဒါလည်းတို့လက်ခံပါဗျာဟုတ်ကလားပရိယုထာဆိုတဲ့စိတ်မှာထိုးခြင်းနဲ့တဏှာသိမရှိရင်ဝိသိကမမရှိပါဘူးဗျာအနုတယကဟင်တို့အာရမဏနုတယနဲ့တို့ဟာရှိတာဟုတ်ပါတန်ခဏနုတယရှိတာဟုတ်လား အာရမဏနုတရားကဝိပဿနာကိုမြန်မြန်ဒလသပွားနေမှအဲ့ဒီအာယုံကနုတရားကပြောက်တယ်ဟုတ်ကလားတဏ္ဍာနာနုတရားကမင်းနဲ့တတ်မှပြောက်တာကဲအခုအဲ့ဒီလက်ကြံပြင်ရှင်းပြီဗလားရှင်းကြံပြွေးတဲ့လုံပြန်ပြီးဟင်ဟုတ်ကလားဟိုကဘာတော့ဟိုအညွန့်ချိန်ပြီးအရင်ပြန်ပြန်ချီတာကပါအောင်မှာဟင်ဟင် ငါသားလိုက်ကြလက်ဖက်ကလေးမှနင်တို့မပေါ်ဘူးလားနဲ့လာဦးပါဘာအောင်မှာပါဗျာဟင်လက်ဖက်ကလေးရှိရောက်ငါနာတူးစမ်းနင်းနေတော့ပါအောင်မှာပါဗျာအာယုသိမ့်ကြောင်ဗျာအာယုသိမ့်မကြဘူးသူနင်းနေတော့ကြပြီးတယ်ပြောတာပေါ့ဗျာများတယ်ဟင်အကျွေးတွေကလည်းများပြီဟုတ်ကလားဟိုရုပ်ကျွေးမဟုတ်လို့ဒါမသိတာဒါသိကျွေးထင်တယ် စိတ်ကြွေးမှုမသိကြတာပဲအဲ့တော့ကိုယ့်ရဲ့အရွယ်ကိုယ့်ရဲ့အသက်ကိုယ့်ရဲ့အချိန်လေးကို အာရုံပြု၍ဟုတ်ကလားဟဲ့ပရာကိစ္စတွေလုံနေမဲ့သာတကိစ္စကိုခုချိန်လုံကြတော့ဒီဒီလေးတရဏဂုံသုံးပါးနဲ့တကွရှင်ပါသောတိက္ခာဘုဒ္ဓကိုယိုယိုတည်တည်ပြန်သုံးဆောက်တည်ကြရသောသီလကုသိုလ်ကစေရနာယနေ့သွားစပြီးသောဒါနဝတ္ထုတို့ကို လှူဒန်းကြရသောဒါနကုသိုလ်ကံစေတနာယနေ့မိမိတို့ရဲ့ဘဝကိုဆယ်နှစ်တန်းဆယ်နှစ်တန်းပိုင်၍မိမိကိစ္စနဲ့သူ့ကိစ္စမှာမိမိကိစ္စကိုအများဆုံးလုပ်၍မိမိကိစ္စပြီးအများဆုံးမိမိလက်ထဲရောက်နေရပုံလို့ကိုနာကြားကြရသောသတ္တမကုသကစေရနာဤကုသိုလ်ဤစေရနာတို့ကြောင့်ဤနည်းဤရဲ့ဤချိန်ဤကာမပါ၏ မိမိတို့ရဲ့စာကြွေးမှုမရာကြွေးမှုမိမိတို့ရဲ့ခန္ဓာဟောခန္ဓာဟောတရားဘဝဟောဘဝဟောတရားတို့ကိုထောင်းဆောင်ရင်းထိုထောင်းဆောင်ရင်းမတ္တသဲဘောကဘယ်လျင်တတိနဲ့ကျွမာပြီးမိမိတို့ရဲ့လူဘဝနတ်ဘဝဗြဟ္မဘဝအရိယာဘဝတို့မဟုတ်ကာမဘုံရူပဘုံအရူပဘုံနိဗ္ဗာန်ဘုံတို့ကိုအသိအသိမြင်အောင်ကြိုးစားနိုင်ရသည့်တကာလ ဘုရားပိသေကဗုဒ္ဓယဟန္တာတို့သာဘာယာပိသောနိဗ္ဗာန်တို့ရောက်ရာရောက်ကြောင်းပိသောဘောဓိ၅မျိုးတို့တွင်မိမိတို့နှစ်သက်သောဘောဓိစုဖြင့်နိဗ္ဗာန်တို့ဝေပါနိုင်ရပါသည်